1385ခုဝါဆိုလာသန်း10ရက်နေ့2013ခုနှစ်9လပိုင်း18ရက်နေ့တွင်အနန္တကြီးသူတော်ရှင်မဟာဗောဓိမြိုင်ဆရာတော်ဖရာကြီးဟောကြားချီးမြှင့်တော်မူသောကံကုသိုလ်မှသည်ဉာဏ်ကုသိုလ်သို့တရားတော်တရားတရားကာမရဏဓမ္မဝိသိဘာသင်ရဲ့မဟာဗောဓိမြိုင်ဆရာတော်ဖရာကြီးရဲ့သီလကိုသမာဓိကိုဉာဏ်ကိုတို့ကိုအာရုံပြုကြလျက် ဩဘာသာကတော်တို့ဖြင့်ညီညာကြတာဘုသောကတော်ကြပါတို့ခမညာ တကူတော်ကြောင့်ရှံကောင်းအောင်နိုင်စေပြီးမာသာဘုသံမာပညာဝန်တော်တရားတော်အားပူဇော်ခြင်းပညာရှိစေနိုင်၏ဓမ္မတာရှိစေနာမဟာလာဟောတရားတော်ဤတကူတော်ကြောင့်စီဝန္တလာပညာကိုးပွားစေနိုင်၏သံဃာတာဘုသံမဟာဘောဂဝန်တော်တန်ခါအားပူဇော်ခြင်း လောကီလောကုတ္တရာစီစီဥစ္စာရဏာဟုလူပွားစေနိုင်သည့်တန်ခါကမှုဒီစီတမဟာတော့တန်ခါအပုဇောခြင်းကြောင့်တန်ခါကဖြစ်ပေါ်လာသောတခုတည်းသောအမှုပေါ်တော်သည်မြင်မြတ်သောအချမ်းသာကျော်သောကိုရာစီနိုင်သည့်ဒီကေတုတခုပညာစီစီဥစ္စာရဏာဟုပြေသွားနိုင်သော တရားကြည့်တော်မြတ်ဆုံးရနာတရားကြည့်တော်မြတ်ဆုံးရနာသံဃာကြည့်တော်မြတ်ဆုံးရနာဤရနာသုံးပါးတို့ကိုယူသူညာတို့လက်ဆုံးလို့စခုခုသောကိုမြမန်ရှောခရောကြလာတော်ဤပနာမကုသခံစေနာတော်မိမိမိမိတို့ဤ ကိုယ်တွင်ကိုယ်ပတ်မထာနာရလည်းဖြစ်စေမိမိတို့၏အိမ်တွင်အိမ်ပတ်မထာနာရလည်းဖြစ်စေမိမိတို့၏ဘာဝိဘာပတ်ရှာရှာပတ်မထာနာရလည်းဖြစ်စေမိမိမိမိတို့၏နေတွင်နေပတ်မြို့တွင်မြို့ပတ်မထာနာရလည်းဖြစ်စေမိမိတို့၏တန်တွင်ကြည်ပတ်မထာနာရလည်းဖြစ်စေဖြစ်စေဖြစ်တတ် ရောက်စေရောက်တန်ကုန်သောအနိဋ္ဌဒေသံယမအပေါင်းတို့သည်အေရှာဖက်ပြည်စီမင်းခံရောကြခေတုကင်းစင်ဝင်ရောက်ရောက်ကြတာဖြစ်၍မိမိတို့ခံလို့ရှိတာတောင်းတပါသောလောကီစုလောကုတ္တစုပေါင်းနှင့်ပြီးပြည့်စုံကြစေ။ song, please, talk in a year, was me. ရင်တော့ခွက်ခွက်လုံးရှုံးမလို့ဟင်အခုဘယ်လိုကုသလာဟောမြောင်းမဲ့ကုသလာရှုံးမဲ့ကုသလာမြောင်းမဲ့ကုသလာဟုတ်ကဲ့ ဖြစ်သွားတယ်တဏှာပဲဖြစ်သွားတာအဲဒီတိုင်းဒီတော့ဆောင်တဲ့သူရသွားလေးတောင်ဒီတောင်ဆောင်တဲ့သူရရှင်ကအာယုခံစားပြီးလုံးလုံးလို့ရှိတယ်သူကဒေါ်လာပဲဖြစ်သွားမခံရခြင်းများဟုတ်နော်ပြီးတော့အတိုက်ချစ်တဲ့လေးတောင်ဒီတောင်ပဲကလည်းမကြည့်လို့နိုင်ဘူးအခမ်းဖြစ်တဲ့ဒီတောင်ဒီတောင်ပဲကလည်းမကြည့်လို့နိုင်ဘူး နှစ်ဖက်မကြည့်လို့နိုင်တဲ့ခါကျတော့မောဟအုပ်စုပဲကြောင်းတယ်ဟင်မောဟအုပ်စုကဘယ်ဘက်မှဘယ်သူမှမဟုတ်တို့ဘာလို့မနိုင်တဲ့ဟာလို့ပဲအဲ့ဒီမောဟအုပ်စုကတော့သူများကောင်းရလိုက်တော့တာသူ့ကိုယ်ပဲယုံကြည်တယ်ဘယ်နေရာမှာလို့ရင်တော့ကောင်းတယ်ဆိုလိုက်လို့ထားလို့လားအဲဘယ်နေရာဘယ်လိုကလို့သူမဲ့ဆိုရင်ကောင်းဟေးကိုလိုက်လို့တာမဟုတ်လားအဲ့ဒီလေတို့အားလုံးပါဘူးပါပါဘူးဟင် ပါလာခင်ဗျားတယောက်ထဲမှာပါတာတန်တော့မပေါ့ခင်ဗျာဟင်ဟုတ်ပါမလားဗျာတယောက်ထဲဒီလိုဟင်သူများကောင်းတယ်ဆိုတာလိုက်လို့ချမ်းပါလို့ကိုယ်ပိုင်ညာမဟုတ်ပြီးတော့မိမယူရာကနေတော့တာဒီလိုတမိဒီလိုပြောထားတဲ့တိုင်လိုက်လို့ထားတယ်ကိုယ်ပိုင်မဟုတ်သေးဘူးဟင်အဲ့ဒါဆိုမောဟပဲပါပါတယ်နော်ဟင်မဟာလို့လို့ဘယ်သူတွေတော့ဘယ်သွားပြီဘယ်လိုဘုရား ဘယ်လိုကြီးရမှာလဲမတို့လဲပဲနဲ့ဆိုရင်အဲ့ဒါဘာသာမို့ပြီးလောဘညာကြိုက်စိတ်နဲ့လောက်ထားသူဒီရဲ့ပါဠိပါပါဘုရားဟင်ပါပါမပါဘူးလားဟုတ်ကဲ့ပါဒီဘာသာပါဠိလားတို့ဟင်ဘသူတွေတော့ဘယ်လိုရတာဘယ်သွားယူတာဘသူတော့ဘယ်နဲ့ဆိုကိုဝန်ပေါ့ဝန်ပါနဲ့လိုက်လောက်ထားအဲ့ဒါလောဘညာပေးတာပဲဘုပိုင်ညာမဟုတ်ဘူး ရနိုင်ပြီနော်လောရှိသေးပြလူမယ်ဆိုတရားငါလူမယ်ရသလာတာတဲ့ဟင်ငါလက်ခံထားတဲ့အတွက်ငါလူရင်သူများတဲ့တာမကွာတာမကုသိုလ်ဘောမဖြစ်နိုင်ဘူးပြီးတော့ငါလူတွေကိုလက်ကခံထားတဲ့အတွက်သူများနဲ့မတူရှက်စရာကြီးဆိုတာပေါ့ဟောဟောပြီးတော့ ဟင်ပါတယ်ဟောဟုတ်ဘုံဘောပါမလားဟဲ့ဦးချိုးလာခင်ဗျာအမှန်လို့ဘုံတင်နေဟင်ဟုတ်ကလားဟင်အဲငါလူသူများနဲ့သူများတဲ့ပါမဆိုတဲ့ပါမဆိုနဲ့ဟင်ငါလူရဲ့သူများနဲ့မတူရှက်စရာရှိဘူးအဲ့ဒါတို့အဘိဓုပဲဒေါသပစုပဲပါမ ဟင်ဟင်အဲ့ဒီကုသိုလ်ကအကျိုးပြီးတော့တို့ဓာတ်ကဆွဲတဲ့အတိုင်းသွားတာဒါကဂျွာထဲမှာလုံရိုးလုံစီဂျွာထဲမှာဘာလုံလုံကြိုက်ကြိုက်တယ်လို့ထင်တယ်မကြိုက်မကြိုက်တယ်လို့ထင်တယ်မသိမသိတယ်လို့ထင်တယ်ဒီသုံးမျိုးပဲလုံတာထင် ဘာလို့လက်ပေါက်ဆောက်ကျန်နေမှာကိုမအကျိုးစားမှာပဲဒီကံကုသိုလ်ပြုရင်းနဲ့ခုနကလည်းညာကုသိုလ်ဖြစ်တဲ့မက်ဖူရောက်တော့ရပါမလားမလွယ်ပေါက်ပြပါရအောင်ဒီချက်မှာပဲကိုဟာမအောင်ဖြစ်ပြမှာမမြင်ရင်တော့ဒါမရနိုင်ဘူးလေဟင် ဒါကတော့မလွယ်ပါဘူးသွားနေကြတာမဟုတ်ဘူးအင်းရှင်တောင်မဲ့ဟောဒီနေရာကဖတ်ဖို့တော်တော်ခင်းရင်ဟင်အဲ့ဒီဆိုတော့ဘယ်လုံးမရဘူးဟုတ်ကဲ့အခုသူဘဝကလည်းခန္ဓာနဲ့တည်ဆောက်ထားတဲ့ဘဝကညင်ဘူးလူစိတ်ကဆင်းရဲမှလာတာကံကုသိုလ်ကအကျိုးပြုဖြစ်လာတဲ့လူဘဝကဆင်းရဲညာရှိမှဖြစ်တာ စင်ကြီးညာမရှိရင်ညင်လည်းသွားတာဟုတ်နော်အဲ့တော့ညင်ကငွေကလေးကခုချိန်ထိသူ့ဦးစီးနေတဲ့အတွက်အင်ရှင်လာရဲ့အင်ရှင်လာအင်ရှင်လာညာကရိတ်တာလေးရောက်တာတော့ဟိုထိုင်နာသာဝင်နေတာအဲ့ဒီညာကအင်ရှင်လာရဲ့အဲ့ဒီအဲ့ဒီဟောဒီမှာဘောက်ပါတယ်လို့ တယ်ပေါ့မလွယ်ပေါ့မလွယ်ပေါ့ဖို့မဟုတ်ဒုစိတ်ကဒုစိတ်ကဧည့်တယ်ဟုတ်နော်ညီစိတ်ကတော့အင်းရှင်ဝေးကြတယ်တက်တက်လုံးအချိန်ကြီးဟုတ်နော်သူကအချိန်ကြီးကသူကအင်းရှင်အဲ့တော့ဒုက္ခအင်းရှင်အဲ့တော့ဒါနန္တတဝတံပိစဝတ္တိသူ့ကိုဆင်ញင်လိုက်ပါဆင်ញင်တော့ဖြစ်ပြလို့နေနိုင်ပါလား မမြင်နိုင်တဲ့အတွက်ပုပ်ခွေသူ့စိတ်နာနေဣဇဝတ္တိအခုဟာကိုလောလောလတ်လတ်တစ်တစ်ဆန်းဆန်းကြီးမမြင်ဘူးဆိုရင်တဲ့ပုပ်ခွေသူ့စိတ်နာနေဣဇဝတ္တိအရင်သူကတားလေးကိုပြန်အားလုံးပြုကြည့်စားပါတို့ပြောရုံပြောတယ်ဆိုရင်မတိတာလူတဲ့ဆုံးခုချင်းစဉ်းစားလိုက်ဘယ်လိုလဲဘလို့ဟင် ဟိုးအယုံပြုပါဆိုဘယ်ကဘီဒီကရောက်လာတယ်ဟင်စားရမီရောစားရုံတော့ဆုံးဟုတ်နော်နေလိုက်ခလိုက်တော့နေပါဖြစ်ပြီဝါလိုက်တော့ဝါပါဟင်စားရင်လည်းရောက်ပါတော့စားသေးနောက်ရက်ကြာတော့အဲ့ဒီစားဟောင်းကအဲဒီရက်သုံးရက်လောက်ဆိုပြီးသူကလည်းသူစီဝင်ပါဟင်တပတ်လောက်ကြာတော့အချိန်ကြီးပဲလို့ဆို တလလောက်ကြာနောက်တစ်နေ့လောက်ကြာအခုမြင်နေတဲ့ဖုန်းချစ်ပြမနေရင်အဲ့ဒါကြံအာရုံပြုပါဘုရားခိုင်းတာပါတို့မို့ပုပ်ပြီးသူစိတ်နာနေပြီးဆုံးအခတိဟင်ဒါနာအဲဓာတဝါပြီးဆုံးအခတိဒါနာလူဓာတဝါပြီးပြီးပြီးဆုံးအခတိဆင်းရဲမှာ ဆင်းရဲတော့ဖြစ်ပျက်ကိုမမြင်နိုင်ရင်တဲ့မလွယ်ပေါက်ကိုမဝယ်နိုင်လို့ရှိရင်တဲ့ပုပ်ပြီးသူစင်နာလေအရင်ကလူထားရတာလေးပြန်အာရုံပြုလိုက်ပါအာလာပါမလွယ်ပေါက်ကိုသွားတတ်ပါဆိုလို့အာလာပါဟုတ်တော့တို့ကအဲ့လိုသွားဘူးသလားသွားပါပါဒီမလွယ်ပေါက်ရဟောတာညာညာပါပါအဲ့ဒီပုဒ်တူတာလေး ပါရမီထိုက်တဲ့ကုသိုလ်ပါရမီဆိုတာပါဠိလိုပြောတာပမာလိုမြတ်ွားတော်ကုသိုလ်တဲ့ပရမနာပါရောပါရမီဆိုတာဟိုညတ်ွားတာကုသိုလ်ပြုရင်းနဲ့ကံကုသိုလ်ပြုရင်းနဲ့ညာရွားတာတဲ့ရှုံးွားတာမြတ်ွားတာအဲ့ဒါမှပါရမီကုသိုလ်ဟင်တို့ရွာတဲ့ကမိယိုဖလာတိုင်းလောက်တဲ့ကု ဒီနေ့ကမပါဘူးနော်တော်ဒီဆောင်ပြောတဲ့တင်ပါဆိုဟင်ဒါနံဒါတလာလှူလိုက်ပြီးရဲ့တန်အတာဒိအလူကြီးကြည့်ပြီးတော့ဒါရာနေဟုတ်နော်အပိနန္တတိစာရာလေးပရိသတ်ကြီးဆောင်းရောင်လေးကြီးတို့နှစ်တက်နေမလဲဟုတ်နော်တန်အာရပရာဟောဥပ္ပိစတိကိုလူကြီး ကိုပရိသတ်ကြီးကြီးပြီးတော့တမစိတ်တွေပေါ်နေမယ်จิตတံပေါ်ပေါ်ဘူးဟုတ်ကဲ့မဖြစ်တော့ဘူးဟင်ပြီးတော့ dating ဝင်ကိုပုံပိစတိတယ်ငါလူတာဟင်ဒီနေ့ငါလူမှာจิตတံပေါ်ပေါ်ဘူးဟင်ကိုပါမလားပြီးတော့ဝိသိကိစ္စပုံပိစတိတယ်လာတယ်ပိတ္တလည်းတော့လောက်ပါလောက်ပါမှာ နေနာနေညာနာနေမှာဖြစ်တာမဟုတ်ဘူးနော်ဇာတိကတော့ဟိဟိပရိသတ်ကလည်းဘယ်ချိန်မှစောင့်နေမှနေကြတာအားတော်ဘူးဟိဘယ်နှနိုင်တော့တော့ဒုက္ခသာဖွယ်သာကြီးတယ်ဟိဟိအဲ့တော့ဝိသိကိစ္စအုပ်ကိစ္စတွေနဲ့ခြေလုံးချလုံးစိတ်ဝင်ပါပဲဒီဘုရားမလားပြီးတော့ဥပ္ပိသံဥပ္ပိသတိနဲ့ စိတ်တွေဘူးတော့ပြန်မလို့တနေရာတီလို့ရသေးလားမရပါဘူးဟင်တို့မိဘပေါ်တင်တဲ့အိုးရင်တွေအိုးရင်အိုးထားပါစို့အင်းအောက်ကမီးမထိုးပဲနဲ့ကိုယ်ဝင်ပေါ်ဒီတိုင်းတင်ထားပါဖြစ်တော့အောက်ကမီးထိုးမယ်မီးထိုးပါများတော့အိုးရင်ဘူးမှာအိုးပြီးဘူးပြီးရင်ဘူးမှာပဲအပူလွန်တော့ ပွဲနဲ့နှုတ်သီးကလည်းဖြစ်တောင်းဖြစ်တောင်းနဲ့ကိုဟာလုံးပါဟဲ့ဆိုကိုဟာကနေကဒါမလို့ဘူးလားနဲ့နှုတ်သီးကတော့ပါရန်ကောင်းပါဘူးဟဲ့အဲဆုံးဒေါ်လာချင်းနာအဲ့ဒီဒီဒီ ဟုတ်ပါမလားဟင်သူနာရှိတဲ့တရုတ်မာယူဘလောအော်ခါမှမကြီးဘုခါတော့ပေါင်းနေနေထားတယ်ပါအောင်မာဟင်ဟင်ပုံဒေသာပုံဒီဖြစ်တယ်တာပြီပါဖြစ်တယ်ကိုထင်းတယ်လို့ဖြစ်မလာရင်ဒေါမနသာပုံပြီးတယ်နှလုံးမသားရစိတ်ဟင်ကိုထင်းတယ်လို့ဖြစ်မလာရင်နှလုံးမသားရစိတ်ပေါ့ တိုင်းသွားရင်တို့သွားနေကြတိုင်းသွားရင်တော့ရောက်နေကြနေလားရောက်ပါဘောဟင်အဲ့တော့တို့စာကတော့ပါဆိုတော့အာကုသတိနိရုဒ္ဓိဝိပါဟောထရာရမနာတာဥပိသတိအဲ့ဒီခုနကတာယာစိတ်တမေစိတ်ဒါလောဘယောဂါတွေတင်နော်ဟုတ်နော်တာယာစိတ်ဒီတမေစိတ်ဒီဟိုဒိဋ္ဌိမောဟစိတ်မောဟစကားတွေနော် ဝိသိကိစ္စမောဟတင်တယ်နော်ပုံတိစာမောဟတင်တယ်နော်ဒေါမနာတာအဲဒေါသတင်တယ်ခုနပြောတဲ့ဒါလေးပါးကဖြစ်လာတဲ့ဒါစိတ်ကြင်ဖို့ဘုလားဟုတ်နော်အဲ့ဒီတိုင်ဖြစ်ခဲ့ရင်နဲ့အာပုဒ္ဓလီမီရိုအဲ့ဒီစိတ်ချုပ်ပြီးခဲ့လို့ဆိုရင်ဝိပါထောအကျိုးပေးကလည်းဒရာရဏတာတဲ့ဒီကံနဲ့ချုပ်တော့ပါချက်ငရေကြဘူး ပြိတ္တာဖြစ်ဖို့တရိစ္ဆာဖြစ်ဖို့တိတ်တော်မပြေကြဘူးဒီကုသိုလ်ကစေရနာထက်ရင်လူဖြစ်တယ်စေရနာထက်မှတ်တာလူဘဝစေနာမြင့်မမြင့်နဲ့ဆိုင်ပါတယ်ပြီးတော့စေရနာထက်မှတ်တဲ့ဒီနတ်ဘဝစေနာမြင့်မမြင့်နဲ့ဆိုင်ပါသည်ဟုတ်ဗျာနတ်ဖြစ်တိုင်းတထေးကြီးလည်းမတင်ပါနတ်စင်းရဲသားတွေလည်းအများကြီးပါဟင်ဟုတ်ဗျာ သူတို့ကြားဦးမှာပါဗျာအေရုံဝန်တို့ဆိုစင်ကြီးလေအေရုံစင်ကြီးလေတရားစီလာတော့ဘူးလားပြီးတော့တိမ်တော်မြင်းနေလေကြားဘူးလားအဲ့ဒါကိုတာဝရိတာမှာမပြောမိမရှိဘူးဗျာစင်ကျွေးပြာစီလာမှာလို့နာသားကကိုတရားမင်းကြီးထွက်တဲ့ခါကျတော့စင်ကြီးလိုခံစင်းပြီးတော့ထိုးလို့ရတယ်အေရုံစင်ပေါ် အဲ့ဒါနာကြီးရောက်တဲ့နာသားမူသားတထေးကြီးနဲ့နာချင်မလို့လေကိုဒီပီဝန်ကြီးတွေဖြစ်ဖို့ဟဲ့ လုံခြုံနေပြီဗျာဟင်စိတ်ချရတာလားမင်းစိတ်မချရတာဒီကြတဲ့သားသမီးတွေကလည်းလူကြီးစောလဲစောပေါ့မယ်လို့သားသမီးလည်းစိတ်ချရတာညအများရှက်ရှက်ရှက်ရှက်သွားရင်ခေါင်းထောင်ကြီးဘူးဟုတ်ပါဟင်အဲ့ဒါဟိုကုသိုလ်ကျိုးလုံလုံးကပါလာတဲ့ဒေါမနတာဖြစ်နေတယ်။ကိုကတော့သူ့ဘာသာသူပဲလေ။ အဲ့တော့တို့ပြောနေကြတာဆိုရင်တော့ဒါသဲကြပုံနဲ့ပါသူလို့ပဲသမင်းဘလို့မုံကတော့အစားကောင်းတာမဟုတ်ဘူးလားသဲကြနေတော့ရတာရှိရလားရှိပါဗျာအခုတို့ဒီမုံကတော့တို့ဘဝဒီကတော့ရတာရှိရလားရှိပါဗျာဘာဖြစ်လို့တို့သဲကြရပါဗျာဘာဖြစ်လို့တို့ အဲ့ဒါမှတ်တာသင်္ကန်းပါလေယူပါနောက်လေကုသိုလ်ကိုအဲ့ဒီစိတ်ကြီးနဲ့လုပ်ရင်အဲ့ဒီတိုင်းလည်းပြန်ဖြစ်မှာဟုတ်နော်ဟုတ်နော်ဒီတဲ့ရှာရှာလောဘတကယ်ဘယ်တော့ဝိသိကိစ္စကိုပါမှာပေါ့လေအဲ့လိုကိုကျိုးပေးမဲ့လူဖြစ်ရင်လည်းလူနောက်နတ်ဖြစ်ရင်လည်းနတ်နောက်ကိုအဲ့ဒီစိတ်တွေပါနေတာဆိုကျိုးပြီးသူတော်အကျိုးလူစားလို့ခေါ်တယ် ပုဂ္ဂလာသာဟင်ခုနကတို့ကုသိုလ်ကြောင့်ခံ၍ကုသိုလ်ဖြစ်မဲ့ဟာကြတော့လူတို့ငါတွေကစင်ញင်စိမ့်နဲ့လူတာမဟုတ်ဘူးလားမှန်ပါပါဗျာဟုတ်နော်စင်ញင်စိမ့်နဲ့လူတာလားစင်ញင်စိမ့်နဲ့လူတော့အတွေးဝင်သေးတယ်ဝင်ပါပါဗျာအတွေးမဝင်တော့လောင်မလောင်ပါမလားမလောင်ဖက်နေမှာလားဒီလိုချတော့ဝင်နေသေးလားဝင်ပါ နှလုံးမသားရစိတ်ပေါ့မရှိပါဘူးဒီတာကြီးကြီးပြီးတော့ဒီကြီးဟိုတို့ပါတို့တတ်မဲ့စိတ်ပေါ့မရှိပါဘူးပေါ်နိုင်တော့မှန်ပါဟင်အဲ့ဒါကြတော့ဥသတိနိရုဒ္ဓိဝိပါကောတရာရမဏတာပုံပိစိတ်ဒီကုသိုလ်စိတ်ချုပ်သွားရင်အကျိုးပေးကြတော့လေအဲ့ဒါနဲ့ချုပ်လို့သူသွားခြင်းတယ်ဟင်ဟင်ဒီစီရင်သူစီရင်နာရတဲ့ရင်ထက်တော့ဝင်လာမှာ ဝင်တော့လည်းသာစိတ်ဖြစ်ဟုတ်နော်ဝင်တော့ကဒီပေါ်သာစိတ်မရှိတဲ့အတွက်ထွက်သွားတော့လည်းသုံးလို့စိတ်ဖြစ်ရံလူငါးပါးဘာကဖြစ်ဖြစ်လေတဝင်းတနခါတုတ်ပြီးတော့ကပြုံးမပြသူဒီဖွဲ့ဦးမဲ့တုတ်ရင်မမဲ့ပါအထွက်ဦးမဲ့တုတ်လို့မဲ့တာမှမလားဝင်တနခါလေးလုံးကပြုံးကြမိလို့ကြည်တဲ့အေးဟုတ်ဗျာဟင် အဲ့တော့ဘုဒ္ဓဘာလို့ဟိုအိမ်ကမိသားစုလို့တတ်မှတ်ထားတဲ့တယောက်ယောက်နဲ့ပြည့်စုံသွားရင်ပြန်တယ်ပြုံပြုံလေးကြံရလာမလို့လားဟင်ဘာပြေလို့လို့အထွေတဏ္ဍာဥပ္ပတုတော့ဘယ်လိုဖြစ်တော့အဲ့ဒါဘာပြေလို့လို့ဟုတ်ကလားဟင်အဲ့တော့အဝင်တဏ္ဍာတုတ်တုံကပြုံးမကြဘူးအရေးကြီးဆုံးဟုတ်ကြ အဲ့တော့ဒုက္ခပြုရင်ကုသိုလ်ပြုရင်ကုသိုလ်ရအောင်လုပ်ကြစမ်းပါကုသိုလ်ပြုပြီးအကုသိုလ်တော့ယူမသွားခြင်းတမ်းပါနဲ့ဟင်ဟုတ်တော့အခုဒီနေ့လူဟာဟောကုသိုလ်ပြုပြီးဘာယူမှာလဲဟုတ်ဘုံဘောပါမလားပိတာကလည်းမရဘယ်မှာပြားကလည်းနေရတယ်ယုံကြည်ရတယ်ဒီစကားစကားတော့ ဟုတ်ဘူးအဲဟိုအနေပြီးဟိုလိုမပြီးသေးဘူးလားဗျာမချွေးသေးဘူးလားဗျာနဲ့လားဟုတ်ဟိုဟိုပိတာကပေါ်ပါဗျာပေါ်ပါဗျာဝေးဒီမုံညာတော့တင်တွေ့မယ်တော့ဒီတိုင်းလုပ်ငန်းစီစီဝင်တော့မှာကိုယ်ကလုပ်ငန်းစီစီဝင်မှာချုပ်လာပြီးတော့ခဏစကနိုင်လို့နေနဲ့တွေ့မယ်ဟင်ဟိုကဒီမှာသမင်းပြောင်းတဲ့ကိုဒီမှာသမင်းပြောင်းတဲ့ကိုဟိုကဟင်းဒီမှာဟင်းဒီမှာနဲ့သူပဲလို့ လာတော့မင်းနေမိုးဆိုးမှာဟင်ဟင်အဲ့တော့ဘုသူအကြောင်းခံပြီးအဘုသူအကျိုးပေးတို့ကမလုံးမိစေဘူးအဲ့တော့ဘာဖြစ်တော့စလို့တုံးလာတယ်ဘုညာလေးနဲ့ကိုလို့သူညာခိုင်းနေမလုံးဟုတ်ကလားတို့ဒီပဋ္ဌာန်းသင်တော့ကစေမမတက်ကတူစီရတော့အမိရှိလိုက်တာဒီ ခဏောင်လို့စိတ်ကြီးကကိုဖိုးထိုးမမေခေါ်လို့ဆိုလေစောင်းပြောတယ်မထင်နဲ့နော်ကိုခဏောင်လို့စိတ်ကြီးကဟေးသူကကိုဖိုးထိုးကအညာသာတကောင်ကျွဲ့မိမရှိဖမ်းမရှိနဲ့ရှိသလိုအိမ်တိုင်းနဲ့ခဏောင်လို့စိတ်ကြီးရောက်လူနာဝင်တော့ အားကိုးရတာလည်းဘယ်မှမရှိတော့ဒီအိမ်မှာပဲနေတို့တော်ထုံးစာဆိုရင်ဟိုမိုးတစ်ဖြတ်အာလေဒါပြီးဟိုရေသိမ်းရင်တစ်ဖြတ်ပါငွေကြတော့ငါမရှိသို့တော့ဒီအိမ်မှာနေဒီထမင်းကြီးလည်းဟိုအဲအဝတ်ဒီစင်ပြီးတယ်သူကဘာလို့အားလို့ငွားစာခေါ်ရတယ်ငွားကြီးရတယ်အဲ့လိုနေတာအဲ့တော့ကိုကိုထုံးက10နှစ်လောက်သူ့အိမ်သူ့အိမ်စား သူကျွေးတာသူပေးတဲ့အဝတ်နဲ့ဆိုတော့ရသမျှစပါးတွေကပုံပူတာဟုတ်တော့နှစ်ချမ်းနှစ်ချမ်းစပြီးဆယ်နှစ်ဆိုတော့ချမ်းနှစ်ဆယ်ဘူးလားဘယ်ပုံပူတာအကုန်ပူတော့သူ့ရွာတဲကမရှိသူကအဲလေပေါင်းနေတယ်သူကပေါက်ခံဟင်အဲအဲ့ဘက်ကတော့လေပဲများပါလေအဲ့ဒီ လူငါဘဝနဲ့လေတော့တုံးတော့ပိုင်ပါလူငါဘဝဆိုတော့ဘူကပါတော့စားဖို့မလိုဘူးတောက်ဖို့မလိုဘူးဟုတ်နော်ဒီအမုံလို့ဒီငါစားဘလို့ဘုံလို့သူစရင်ပိုင်ရှင်နေပုံလားဗျသူကရမြပစ္စည်းစုယုံဘူးအဲ့တော့ပစ္စည်းရှိတော့သူ့ရွာတဲ့ကကုန်းတော်မှာမမေခေါ်တယ်သွားပြီးတော့ကြောင်းပါ ညကလေး3ယောက်4ယောက်5ယောက်များကလေးကြီးတော့ရှင်ပြုဖို့စဉ်းစားတယ်တုံထုံးတာကရှင်ပြုတာနာကစားတာမဟုတ်လားအဲ့တော့ရှင်ပြုမယ်ဆိုတော့ဘုံကြီးရင်သွားဆုံးတပည့်တော်ဘုရားအဲ့ဒီမှာသားလေးအရွယ်ရောက်လာတော့ရှင်ပြုချင်လို့အဲ့တော့ဘုရားဘုံကြီးကလည်းတော့လာတော့ကောင်းလာတော့ဒါနာတော့ဘုရားပြုတ်ပါတယ်ပြုတ်တာပြုတ် သို့တော်တကားကြီးတကားကြီးကတနေ့လုံးကသိနေတာ ¿Por qué know lo Ayağına koy ရားရဟန်းပုဂ္ဂိုလ်ရာဆက်ပါဘူးဟုတ်ကဲ့ဘုရားရဟန်း နောက်ပြီစေရင်ကြည့်တော့အဲ့ဒီကိုကိုထုံးမမေပေါ်ပြီးပြေးရမှာကနောက်ထပ်အဲ့ဒီဟွာသုံးတော့ကလုံတာကိုသုံးနှစ်ဆက်တာမကြည့်ဘူးအဲသုံးနှစ်ဆက်တော့တော့မကြည့်ဘူးလေအဲ့ဒီလေတော့သုံးတော့ကလုံမှာဟင်သူများခိုင်းနိုင်လောက်တာလေဟုတ်ကလား ကောင်းပြောတယ်မထင်နဲ့တို့ဒီနေ့တော့ပြောပါမဟုတ်ပါဘူးပါဘူးလားပါဘူးဗျာဟုတ်ကလားဒီဒီအဲ့လောက်လောက်ထားအဲ့တော့မာမေပေါ်ကလည်းအင်းကြီးတော့မကနိုင်ဘူးလေအမေကလေးနဲ့ထေရန်နာဝီဝီပြီးတယ်ဘုဘုထုံကတော့ဂျန်အပြင်ပဲထွက်ပြီးအင်းကြီးမကနိုင်ဘူးလေငူကြီးလေ ဒါနဲ့တို့အလူကပြုနေသူများတော့အပြင်တဘောလောက်များနော်တဘောပြတဘူးပြချိန်မှကုန်တို့ရန်ကုန်ထုံးစံကသင်ပြန်ပြီးတပတ်တည်းမကုန်ဘူးတော့ဒီမှာလို့သင်ညာနဲ့တပတ်တည်းမကုန်ဘူးတော့မိုးပိုင်းဝါလာပြီးဖရာကြီးကလည်းကြောင်းမခွင့်ရဘူး နော်တို့ခုနကမန္တတဲ့ထက်ပါလေကြည်ပြရတယ်ဘုန်းကြီးတို့ဒီမှာတော့ရှိတော့ဦးဆုံးတော့ခမလုံးရှိဘူးသားဟင်ကြည်ပြရပြရကြံပြီးဘာမိုးတွေကလည်းရောအမိုးမရှိပါမရှိလေတော့လေအောက်မှာလည်းကြီးတွေကလည်းဒင်းဆန်နေစားအဲ့တော့ရွာကြီးတွေကမနေတာဘူးပေါ့ဒါကြီးကြည့်နေဆုံးတော့ရွာလူကြီးရလူကြီးများနဲ့ အဲတို့ကာလာသားကာလာသမီးများနဲ့ကြောင်းကြည့်တော့ဘုရားဖူးပါအောင်ပါလေကြောင်းမှာဘုရားမရောက်သေးတာအဲတော့ကျွာလူကြီးများကမျက်နှာပူနဲ့သွားပြောတယ်မဟုတ်တို့ရေမပြောမပြီးမတီးမနေဘူးကွာတို့ဘုရားကြီးကလည်းဝင်နေတယ်လို့ဖြစ်နေပြီအဲ့ဒါလေးတော့တို့ကြည့်လို့ရအောင်လို့ရဲ့ကိုဖိုးထုံးကတခုံးပဲပြောလိုက်တယ် တော်သားမှာဗျာခင်ဗျားဖရာကြီးမျက်နှာပါဘူးတော်သားမှာဗျာခင်ဗျားဖရာကြီးမျက်နှာပါဘူးဟုတ်ပါလားဟင်ကျွန်တော်တို့သိကြီးမောင်းဒီမှာတော့မရှိတော့ဘူးအာမခံတော်အာမခံမရှိတော့ ဦးထုံးမေကရာဇီဘုံကမဟုတ်လားအာမခံပါအာမခံပါဝမ်စီပေါ်ရငင်းနေကဲပြာဘယ်သူအမခံနေလဲဟာဒီလူကြီးနေလက်ပြမှာဟုတ်ကြည့်ဟင်အဲ့ဒါလောက်တာကတော့အခုဆိုတော့ကုသူပဲတင်နော်အကျိုးပေးကပဲလောက်ပဲတင် အဲ့ဒါကုသိုလ်လုပ်ပြီးအကုသိုလ်ဖြစ်တာဖောက်ခွဲလို့ဆုံးနော်အာကုသိုလ်လုပ်လို့အာကုသိုလ်ဖြစ်တာကိစ္စမရှိဘူးဒါသူကရင်းတယ်တာရအာကုသိုလ်တာစက်တာဖတ်တာနာတာခုကကုသိုလ်လုပ်ရင်အာကုသိုလ်ဖြစ်သွားတာဟင်အဲ့တော့သူများပြောသူများခိုင်းနိုင်မလို့ဘယ်ဟာဖြစ်ဖြစ်ပညာရင်းနဲ့ကိုယ် ပြတာကဥပါလို့သုံးကရုပါဆိုတာမရွှေမပြောင်းနိုင်တဲ့ပစ္စည်းတွေဟုတ်နော်အဲ့ဒါကြတော့ကရုပါလို့စာလို့သုံးတို့ဒီမှာလည်းကြောင်းရလမ်းရရွှေပြောင်းနိုင်တာတွေမဟုတ်ဘူးနော်သူကထာဝရကုသိုလ်ဖြစ်နေရောက်တော့မှာမဟုတ်ဘူးလားမှန်ပါဗျာအဲ့တော့သူကဘေကြောင်းညာကြောင်းလို့ဒီထည့်တော့ဘူးထာဝရဝတ္ထုလိုပဲသုံးလိုက်တော့မယ်မှန်ပါဗျာကရုဏာမျိုး ဟုတ်နော်သာဝရဝတ္ထုနိဆိုရင်ဒီเจ้าနေဟောလာဖို့เจ้าနေတို့လမ်းနေကိုပြောပါနော်အဲ့တော့တို့ကကိုဆောင်ရွက်ထားတာလေးကိုအာယုံပြုတ်ပြီးတော့လိုက်စုရမယ်။ဘာဖြစ်လို့လဲ။အာထုသူလုပ်တော်လေကံသုံးပါးစုံမှထက်တာ။အဲ့တော့တို့ကုသူလုပ်တော်လေကံသုံးပါးစုံကိုတို့အားပြီးဟုတ်နော်။ဟုတ်နော်။အေးတို့ပါတော့ကာယကံကတော့ဒါကြီး လုံကဲလုံမတကပါပြီးသားမဟုတ်လားမနောကံကတော့ကြံစီဆုံးဖြတ်ကြရပါပြီးသားဝစီကလူဖို့လူအပ်သည်တော့ဘုရားဝစီကလူတို့နော်ကဲလိုက်ဆိုပန္ဒီပန္ဒီပန္တာ ကိုယ်နိုင်ဒီထိုင်ရကုန်သောတကားလူတကားလူတကားပေါ်မန္တလေး၌ဒီထိုင်ရကုန်သောအလူတကားလူမှာပေါ်ဘူကုန်း၌ဒီထိုင်ရကုန်သောအလူတကားလူမှာပေါ်လို့ဒီယနေ့ကြုံတွေ့နေရသောဝိဒုက္ခဝဆင်းရဲအပေါ်နောင်နောင်ကြုံတွေ့ရဦးမဲ့ဝိဒုက္ခဝဆင်းရဲပေါ်မှာလုံမြောက်ရန်ဖရာတပည့်တော်တို့ကိုယ်တိုင် ဘုရားရှင်ဤအဆုံးအမကိုခံတော်မူ၍ဘုရားရှင်များအရိယာများကျင့်တယ်လို့ကျင့်ပြီးတယ်လို့ပြီး၍မေဖို့လေးပါကိုမျက်မှောက်ပြုရာယေရှု၏ယနေ့1385ခုနှစ်ဝါဇုလာသဆေယနေ့တွင်မြေတော်ရ၌အာနာဝတိကြောင့်တော်တတိုင်းအခါအယံရေကံ ဥဒီကံရေချိုးကံစာစီတော့သာဝရဝတ္ထုအစုစုတို့ကိုတော့ပုံညာဝတ္ထုကြောင့်တော်နေတော့ရေကံစာစီတော့သာဝရဝတ္ထုအစုစုတို့ကိုတော့ပီရိဆောင်နေတော့ရေကံစာစီတော့သာဝရဝတ္ထုအစုစုတို့ကိုတော့ဓမ္မပရမန်တော်ကြီးနေတော့ဓမ္မပါလကတထာဓမ္မဒီပကတထာတို့ကို၎င်း အရာလေးနဲ့နာလိုက်ရှိကြကုန်သောဘုရားရှင်၏အဆုံးအမကိုခံယူတော်မူကြကုန်သောပฏิပတ်အကျင့်ကျင့်လျက်ရှိကြကုန်သောယဟန်ပရိသတ်လူပရိသတ်နာပရိသတ်ဟောအားလူတောင်းပါပြီအရှင်ဘုရားလူတောင်းပါပြီအရှင်ဘုရားအရှင်ဘုရားဤလူတောင်းပွဲကိုကြောင်းပြီးယနေ့ရောက်လာကြကုန်သောပရိသတ်နှင့်တကွာဘုရားမှုရှိတော်သာ တော်ရှင်ပေါင်းရှင်များပေါင်းတို့အားမွန်မြတ်လာစွာသောသံဖွာထေဝဲဘောဇင်အစာရှိသောဘုရားသာဝတ္ထုတို့ဖြင့်စက္ကလူတန်းပါကုန်၏ဘုရားလူတန်းမှုစုလူပြီးလျင်ယခုခါ၌အရှင်ဘုရား၏ရှိတော်မောင်း၌တရဏဂုံတော်မှနှင့်တော်ဆေပါသောတိလာတော်များတို့ကိုခါယူဆောက်တည်ကြပြီးမြတ်တော်လူကြီးစေတွန်းချ၍လူတန်းပါကုန်၏ဘုရား အရှင်မြတ်ဘုရားဘုရားတပည့်တော်တို့ဤကဲ့သို့ရည်စည်သွန်းချမြတ်သူတိုင်းရာသောဤကောင်းမှုပုဒ်ကံစေရနာကြောင့်ဘုရားတပည့်တော်တို့ဘုရားရှင်ဤအဆုံးမအတိုင်းကြည်ကြံသောအားဖြင့်ရောက်ယူရာဘဝဖြစ်ရာဘဝတိုင်းလုံး၌မကြောက်မကြမတောင်းမတတ်လောကီစီစဉ်ခံစားဝင်ရပြီလေထိုမကြောက်မကြမတောင်းမတတ်သောဘဝတို့၌ပင်လေ ဘုရားရှင်ဤအကျင့်တော်များတို့ကိုဘုရားရှင်နှင့်အရိယာတို့ကျင့်တယ်လို့ကျင့်၍ဘုရားရှင်နှင့်အရိယာတို့တည်တယ်လို့တည်ရပါစေသာရှင်မြတ်ဘုရားရှင်မြတ်ဘုရားဤကောင်းမှုကုသိုလ်ဥပါဒကိုဘုရားတပည့်တော်တို့ဤအမိဖောက်ချွေမြညာတခါဤနေရာ၌ရောက်လာကြကုန်သောသူပရိသတ်နိုင်ပရိသတ်ဇမပရိသတ်ယဟပရိသတ်ပေါင်းတို့ အထူးအားဖြင့်ဘူမာဆောင်ကြဘူဆောင်နဘူမာဆောင်ကြအင်းဆောင်နရွာမာဆောင်ကြရွာဆောင်နမြို့မာဆောင်ကြမြို့ဆောင်နတို့နေတကွဆိုင်ရာပိုင်ရာနတိုင်းဆောင်နပြည်ဆောင်နကဘာဆောင်နသာသနာတော်ဆောင်နစသီတော်နာမနာဆောင်နပေါင်းလို့ပါအထူးအားဖြင့်ဇမမင်းကြီးနေတကွအပယ်လေးပုံနဲ့ကြည်လေကြတော့ဒုက္ခိတတ္တဝါပေါင်းတရားမင်းနေတကွ ဒုက္ခိတကိုနိုင်ခြင်းလေကြောင့်တော့နတ်သမတော်လို့အားအမြပေးဝိပါဒုဤအမြပေးဝိပါဒုဤအမြပေးဝိပါဒုဤသူဆိုခဲ့ပြီးတော့တတော်ဝါပေါင်းလို့သည်ကျွန်ုပ်တို့ပေးဝိတော့မြတ်မေတ္တာတို့ကိုဒီမှာဖြစ်စေပဝေးမှာဖြစ်စေမြေအပ်သောနေရာမှာဖြစ်စေမင်းအပ်သောနေရာမှာဖြစ်စေဤအမြပေးဝိတာသည်ငါတို့ ပေးဝေသောအများပြည်တစ်ခါကိုဝမ်းမြောက်ဝမ်းသာတိပပြု၍တာထုမူမောရနာပေါ်ဆုံးကြပါစေအရှင်မြတ်ဘုရားဘုရားတပည့်တော်တပည့်တော်မှာတို့မိသားစုအပေါင်းတို့ဒီလည်းဤကုန်းကိုကုသိုလ်ဖို့ပါကတို့တေဝေများဘဝဆုံး၍လုံးလုံးကြွေဝေမိလီတော်တွေများနေခဲ့သည်ရှိတော်ဤမီစောက်ချက်တော်ဤစောက်နာမည်ဤအကျိုးတို့ကိုတတ်တည်ရာ၌ လာရလာတက်ပြီပြုလာပါစင်တာအရှင်မြတ်ဘုရားကဲရပါဘုရားအာ